ရှင်ယောဟန်ခရစ်ဝင်အခန်းကြီး19အငယ်1မှ9ထိုအခါပိလတ်မင်းသည်ယေရှုကိုယူ၍ရိုက်ပြီးမှစစ်သူရဲတို့သည်စူးပင်ဖြင့်ရက်သောဥယျာဉ်ကိုခေါင်းတော်၌တင်၍ညီမောင်းသောဝတ်လုံနှင့်ခြုံစီပြီးလျင်ယူဒရှင်မင်းကိုရိုဒီမင်္ဂလာရှိစေတည်းဟုဆို၍ရိုက်ပုတ်ကြ၏ပိလတ်မင်းကလည်းဤသူ၌အဘယ်အပြစ်ကိုမျှငါမတွေ့ချောင်းကိုတင်တို့သိစေခြင်းငှာ သူ့ကိုသင်တို့ရှိရာသို့ငါထုတ်ပြသည်ဟုဆို၏။ထိုအခါယေရှုသည်ဆူးပင်ဥယျာဉ်နှင့်နီမောင်းသောဝတ်လုံကိုဝတ်လျက်ပြင်သို့ထွက်ကြွတော်မူ၏။ပိလတ်မင်းကလည်း၊သူ့ကိုကြည့်ကြလော့ဟုဆို၏။ယဇ်ပုရောဟိတ်အကြီးတို့နှင့်လုလင်များတို့က၊ထိုသူကိုလက်ဝါးကပ်တိုင်မှာရိုက်ထားပါ။ရိုက်ထားပါဟုဟစ်ကြော်ကြ၏။ပိလတ်မင်းက၊သင်တို့သည် သူ့ကိုယူ၍လက်ဝါးကပ်တိုင်မှာရိုက်ထားကြ ငါသည်သူ၌အပြစ်ကိုမတွေ့ဟု ဆိုလျှင်၊ယုဒလူတို့က၊ဤသူသည်ဘုရားသခင်၏သားတော်ဖြစ်ယောင်ဆောင်သောကြောင့်၊အကျွန်ုပ်တို့၌ရှိသောဓမ္မသတ်အတိုင်းသေထိုက်ပါသည်ဟုလျှောက်ကြ၏။ထိုစကားကိုကြားလျှင်၊ပိလတ်မင်းသည်သာ၍ကြောက်သဖြင့်၊အိမ်တော်ဦးထဲသို့ ဝင်ပြန်၍၊ယေရှုအားသင်သည်အဘယ်ကဖြစ်သနည်းဟုမေးလျှင်၊တခွန်းကိုမျှပြန်တော်မမူ။ပိလတ်မင်းကလည်း ငါနှင့်စကားမပြောသလော။ငါသည်သင့်ကိုလက်ဝါးကပ်တိုင်မှာရိုက်ထားပိုင်သည်ကို၎င်း၊လွှတ်ပိုင်သည်ကို၎င်းသင်မသိလောဟုဆိုသော်၊အထက်အရပ်မှ အခွင့်ကိုမရလျှင်၊မင်းကြီးသည်ငါ့ကိုအဘယ်သို့မျှမပြုနိုင်။ထိုကြောင့်ငါ့ကိုမင်းကြီးလက်သို့အပ်နှံသောသူသည်သာ၍ကြီးသောအပြစ်ရှိသည်ဟုမိန့်တော်မူ၏။ထိုအခါမှစ၍ပိလတ်မင်းသည်ကိုယ်တော်ကိုလွှတ်ခြင်းငှါရှာကြံလေ၏။ ။ယုဒလူတို့ကလည်း၊ထိုသူကိုလွှတ်လျှင် ကိုယ်တော်သည်ကဲသာဘုရင်၏အဆွေမဟုတ်ပါ။ရှင်ဘုရင်လုပ်သောသူမည်သည်ကား၊ကဲသာဘုရင်၏ရန်သူဖြစ်ပါသည်ဟုလျှောက်ကြ၏။ထိုစကားကိုကြားလျှင်၊ပိလတ်မင်းသည်ယေရှုကို ပြင်သို့ထုတ်ပြီးမှ၊ဟေဗြဲစကားအားဖြင့်ဂဗ္ဗသအမည်ရှိ၍ကျောက်ခင်းဟုခေါ်ဝေါ်သောအရပ်၌တရားပလ္လင်ပေါ်မှာထိုင်လေ၏ ထိုနေ့အချိန်ကား၊ပသခါအဘိတ်နေ့တချက်တည်းအချိန်လောက်ရှိ၏။ပိလတ်မင်းကလည်း၊သင်တို့၏ရှင်ဘုရင်ကိုကြည့်ကြလော့ဟုယုဒလူတို့အားပြောဆိုလျှင်၊ထိုသူကိုထုတ်ပါ၊ထုတ်ပါ။လက်ဝါးကပ်တိုင်မှာရိုက်ထားပါဟုလူများဟစ်ကြော်ကြ၏။ပိလတ်မင်းကလည်း၊သင်တို့၏ရှင်ဘုရင်ကိုလက်ဝါးကပ်တိုင်မှာရိုက်ထားရမည်လောဟုမေးပြန်လျှင်၊ယဇ်ပုရောဟိတ်အကြီးတို့က၊အကျွန်ုပ်တို့၌ ကဲသာဘုရင်မှတပါးအဘယ်ရှင်ဘုရင်မျှမရှိပါဟုပြန်ပြောကြ၏။ထိုအခါပိလတ်မင်းသည်ယေရှုကိုလက်ဝါးကပ်တိုင်မှာရိုက်ထားစေခြင်းငှါထိုသူတို့လက်သို့အပ်သဖြင့်၊သူတို့သည်ကိုယ်တော်ကိုယူ၍ထုတ်သွားကြ၏။ကိုယ်တော်သည်မိမိလက်ဝါးကပ်တိုင်ကိုထမ်းလျက်၊ဦးခေါင်းခွံအရပ်ဟူ၍တွင်သောအရပ်သို့ထွက်တော်မူ၏ ထိုအရပ်ကားဟေဗြဲစကားအားဖြင့်ဂေါလဂေါသအမည်ရှိ၏။ထိုအရပ်၌ကိုယ်တော်ကို အခြားသောသူနှစ်ယောက်နှင့်တကွလက်ဝါးကပ်တိုင်မှာရိုက်ထားကြ၏။ထိုသူနှစ်ယောက်အလယ်မှာယေရှုသည်နေရာကျသတည်း။ပိလတ်မင်းသည်လည်းကဗြီးလိပ်စာကိုရေး၍လက်ဝါးကပ်တိုင်တော်၌တပ်လေ၏။လိပ်စာချက်ဟူမူကား၊ယုဒရှင်ဘုရင်နာဇရက်မြို့သားယေရှုဟုရေးထားသတည်း ယေရှုကိုလက်ဝါးကပ်တိုင်မှာရိုက်ထားသောအရပ်သည်မြို့နှင့်နီးသည်ဖြစ်၍၊ထိုလိပ်စာကို ဟေဗြဲဘာသာ၊ဟေလသဘာသာ၊ရောမဘာသာအားဖြင့်ရေးထားသောကြောင့်၊ယုဒလူများတို့သည်ဘတ်ကြ၏။ထိုကြောင့်၊ယုဒယဇ်ပုရောဟိတ်အကြီးတို့သည်ပိလတ်မင်းထံသို့ဝင်၍၊ယုဒရှင်ဘုရင်ဟုမရေးပါနှင့်။ငါသည်ယုဒရှင်ဘုရင်ဖြစ်သည်ဟု သူဆိုကြောင်းကို ရေးတော်မူပါဟုလျှောက်ကြလျှင်၊ပိလတ်မင်းက ငါရေးပြီးသောအရာကိုငါရေးပြီဟုပြန်ဆို၏။23စစ်သူရဲတို့သည်ယေရှုကိုလက်ဝါးကပ်တိုင်၌ရိုက်ထားပြီးမှ၊အဝတ်တော်တို့ကိုလေးပိုင်းပိုင်း၍တယောက်တပိုင်းစီယူကြလေ၏။အတွင်းအင်္ကျီတော်ကားမချုပ်ဘဲလျက်၊အထက်စွန်းမှသည်အောက်စွန်းတိုင်အောင်ရက်သောအင်္ကျီဖြစ်သောကြောင့် ထိုသူတို့က၊အင်္ကျီကိုမဆုတ်ကြနှင့်။အဘယ်သူယူရမည်ကိုစာရေးတံချကြကုန်အံ့ဟု အချင်းချင်းဆိုကြ၏။ကျမ်းစာလာသည်ကား၊သူတို့သည်အကျွန်ုပ်အဝတ်ကို အချင်းချင်းဝေဖန်၍၊အကျွန်ုပ်အင်္ကျီကိုစာရေးတံချကြပါ၏ဟူသော အချက်စကားကို ပြည့်စုံစေ၍၊စစ်သူရဲတို့သည် ထိုသို့ပြုကြ၏။ယေရှု၏လက်ဝါးကပ်တိုင်တော်နားမှာမယ်တော်နှင့်မယ်တော်၏ညီမဖြစ်သော ကလောဖ၏မယားမာရိနှင့်မာဂဒလမာရိတို့သည်ရပ်နေကြ၏။ထိုအခါမယ်တော်နှင့်ချစ်တော်မူသော တပည့်တော်သည် အနားမှာရပ်နေသည်ကိုယေရှုသည်မြင်တော်မူလျှင်၊မယ်တော်အား၊အချင်းမိန်းမ၊သင်၏သားကို ကြည့်ပါဟူ၍၎င်း၊တပည့်တော်အားလည်း၊သင်၏အမိကို ကြည့်ပါဟူ၍၎င်း မိန့်တော်မူ၏။ထိုအခါမှစ၍ထိုတပည့်တော်တို့သည်မယ်တော်ကိုမိမိအိမ်၌သိမ်းထား၏။ ထိုနောက်မှ ကျမ်းစာ ပြည့်စုံစေခြင်းငှါအမှုရှိသမျှကုန်စင်ပြီးသည်ကိုသိတော်မူလျှင်၊ရေငတ်သည်ဟုမိန့်တော်မူ၏။ထိုအရပ်၌ပုံးရည်နှင့်ပြည့်သောအိုးတလုံးရှိသည်ဖြစ်၍၊ထိုသူတို့သည် ရေမှုန့်တထွေးကို ပုံးရည်နှင့် ပြည့်စေပြီးလျှင်၊ဟုဿုပ်ပင်အခိုင်းအဖျား၌တပ်၍ခံတွင်းတော်သို့ကပ်ထားကြ၏။ယေရှုသည် ပုံးရည်ကိုခံပြီးမှ အမှုပြီးပြီဟုမိန့်တော်မူလျက် ခေါင်းတော်ကိုငိုက်စိုက်ညွှတ်၍အသက်တော်ကိုစွန့်တော်မူ၏။31ထိုနေ့သည်အဘိတ်နေ့ဖြစ်၍၊နက်ဖြန်နေ့လည်းကြီးမြတ်သော ဥပုသ်နေ့ဖြစ်သည်ကိုယုဒလူတို့သည် ထောက်၍အလောင်းကောင်တို့ကိုဥပုသ်နေ့၌လက်ဝါးကပ်တိုင်ပေါ်မှာ မရှိစေခြင်းငှါပိလတ်မင်းထံသို့ဝင်ပြီးလျှင်၊ခြေကိုချိုး၍ထိုအလောင်းကောင်တို့ကို ယူသွားရမည်အကြောင်းအခွင့်တောင်းကြ၏။ထိုအခါစစ်သူရဲတို့သည်သွား၍ကိုယ်တော်နှင့်အတူလက်ဝါးကပ်တိုင်မှာရိုက်ထားသောသူနှစ်ယောက်တို့၏ခြေကိုချိုးလေ၏။ယေရှုထံသို့ရောက်၍အသက်မရှိကြောင်းကို မြင်လျှင်၊ခြေကိုမချိုးဘဲစစ်သူရဲတယောက်သည်နံဘေးတော်ကိုလှံနှင့် ထိုးဖောက်၍သွေးနှင့်ရေသည် ချက်ခြင်းထွက်လာ၏။ထိုအကြောင်းအရာကို မြင်သောသူသည်သက်သေခံ၏။သူ၏သက်သေခံချက်သည်လည်း မှန်ပေ၏။သင်တို့သည်ယုံကြည်မည်အကြောင်း၊သူပြောသောစကားမှန်သည်ကိုသူသိ၏။ထိုအကြောင်းအရာကား၊သူ၏အရိုးကိုမချိုးရဟု ကျမ်းစာလာချက် ပြည့်စုံမည်အကြောင်းတည်း။တဖန်ကျမ်းစာလာသည်ကား၊ထိုသူတို့သည်မိမိတို့ထိုးဖောက်သောသူကို ရှုမြင်ရကြလိမ့်မည်ဟုလာ၏။38 ထိုနောက်မှအရိမဿဲမြို့သားယောသပ်သည်ယုဒလူတို့ကိုကြောက်၍မထင်မရှားတပည့်တော်ဖြစ်သည်နှင့်၊ပိလတ်မင်းထံသို့ဝင်၍ယေရှု၏အလောင်းတော်ကိုယူသွားမည်အကြောင်းအခွင့်တောင်း၏။ပိလတ်မင်းအခွင့်ပေးလျှင်၊ထိုသူသည်သွား၍ယေရှု၏အလောင်းတော်ကို ယူလေ၏။အထက်ကညဉ့်အခါယေရှုထံတော်သို့လာသောနိကောဒေမှုသည်လည်း၊အခွက်သုံးဆယ်မျှလောက် အချိန်ရှိသော မုရန်နှင့်အကျော်ကိုရောနှောသောနံ့သာပြောင်းကို ဆောင်လျက်လာ၏။ထိုသူတို့သည်ယေရှု၏အလောင်းတော်ကိုယူ၍ယုဒလူတို့၏သင်္ဂြိုဟ်ခြင်းနှင့်ဆိုင်သော ပြင်ဆင်ခြင်းထုံးစံရှိသည်အတိုင်း၊နံ့သာမျိုးနှင့်တကွပိတ်ပုဆိုးဖြင့်အလောင်းတော်ကိုပတ်ရစ်ကြ၏။လက်ဝါးကပ်တိုင်မှာရိုက်ထားသောအရပ်တွင်ဥယျာဉ်ရှိ၏။ထိုဥယျာဉ်၌တယောက်ကိုမျှမသင်္ဂြိုဟ်ဘူးသောသင်္ချိုင်းတွင်းသစ်ရှိ၏ ယုဒလူတို့၏အဘိတ်နေ့ဖြစ်သောကြောင့်၊အနီးအပါးတွင်ရှိသော ထိုသင်္ချိုင်းတွင်း၌အလောင်းတော်ကိုထားကြ၏။